19ခုနှစ်ဦးတကူလာဇန်12ရက်စနေနေ့1998ခုနှစ်အေဗီလ19ရက်နေ့2နာရီနဲ့45မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစသည်ဆက်မယ်ဘယ်တရားတော့ဥပ္ပန္နတာပြီးပါပြီးသေးဘူးလားဘယ်တော့ပြီးမနော်ဆုံးတဲ့အခါပြီးလိုက်မယ်နော် ဒီနေ့ကဘယ်ဝိပန္နတပြောခဲ့တော့ဒိဋ္ဌိဝိပန္နတဝိပန္နတအလုံးပဲနှစ်ပါးလဲ12ပါးဘာတွေဘာတွေပါလိမ့်ဝိပန္နတဆိုတာဘာပါလိမ့် အသိမှားခြင်းဖောက်ပြန်ခြင်းဟုတ်ကဲ့လားဖောက်ပြန်ခြင်းပညာဖောက်ပြန်တယ်ဆိုတာအမှတ်မှားတာဟုတ်ကဲ့လားစိတ်ဖောက်ပြန်တယ်ဆိုတာအသိမှားတာအယူဖောက်ပြန်တယ်ဆိုတာအမြင်မှားတာပညာဝိပန္နတာစိတ်တဝိပန္နတာဒိဋ္ဌိဝိပန္နတာ ပညာဝိပန္နတာအမှတ်မှားတာဘယ်နှမျိုးရှိတော့ပါပါလိမ့်စိတ်ဓာဝိပန္နတာအတိမှားတာဘယ်နှမျိုးပါပါလိမ့် ဋ္ဌိဝိပန္နတာအမြင်မှားတာကဘယ်နှမျိုးပါပါတော့အဲ့ဒီတော့ဝိပန္နတာပေါင်းအဲ့ဒီထဲကဒိဋ္ဌိဝိပန္နတာတနေ့ကပြောခဲ့တယ် အသိမှားအမြင်မှားတယ်ဆိုတာအယူဝါဒမှားယွင်းတာပဲဟုတ်ကလားအယူဝါဒမှားယွင်းတော့မှားယွင်းတဲ့အယူဝါဒကြီး၃မျိုးရှိတယ်တဲ့ပါရတဲ့အာဟိတုကဒိဋ္ဌိအာကိရိယဒိဋ္ဌိ နာတိကဒိဋ္ဌိအဟေတုကဒိဋ္ဌိဆိုတာဘာအဓိပ္ပာယ်ရှိသလဲဘာမဆိုအကြောင်းမရှိဘဲနဲ့ဖြစ်တယ်လို့ယူဆတယ်ဟုတ်ကဲ့လားအကရိယဒိဋ္ဌိဆိုတာကရောဘာပဲလုပ်လို့ပြုလုပ်ခါမျှပဲဖြစ်တယ်ယုံရှိဘူး ဟုတ်ကဲ့လားနာတိကဒိဋ္ဌိဆိုတာဘာပါလဲကောင်းမှုမကောင်းမှုရဲ့အကျိုးမရှိဘူးခုဘဝဓမ္မလွန်ဘဝမရှိဘူးဟုတ်ကဲ့လားလောကမှာအမှန်တိုင်းကျင့်ကြံနေတဲ့ယဟန်ပုံနာတွေဆိုတာလည်းမရှိဘူး အဲ့ဒါလိုယူဆတယ်ဘာဒိဋ္ဌိလဲအဓိကဒိဋ္ဌိဒါဖြင့်ဗုဒ္ဓဘာသာရဲ့အခြေခံမူလအယူအဆကတော့ဘာပါလိမ့်မလဲပါတယ်အကြောင်းကျိုးသဘာဝမျှပဲဟုတ်တယ်မဟုတ်လား အဲ့ဒီထဲမှာပိုးထင်းထင်းရှားရှားမြတ်စွာဘုရားမိန့်ကြားထားတာကတော့ကမ္မတက္ကတာသမ္မာဒိဋ္ဌိကမ္မအလုတ်သီးသာလင်တက္ကတာမိမိဥစ္စာပဲလို့သမ္မာအမှန်တိုင်းဒိဋ္ဌိသိမြင်ယူဆမှုကမ္မတက္ကတာသမ္မာဒိဋ္ဌိ မိမိပြုလုပ်တဲ့အလုပ်ဒီသာလည်းမိမိဥစ္စာပဲလို့အမှားအတိုင်းသိမြင်ယူဆမှုပါတယ်တော့ဗာဒိဋ္ဌိတဲ့ကမ္မတက္ကတာသမ္မာဒိဋ္ဌိအဲ့ဒါအခြေခံမူလအယူဆပဲဗာဒိဋ္ဌိပဲရှိတယ် မိမိလုပ်တဲ့အလုပ်ဒီသာလဲမိမိရဲ့ကိုယ်ပိုင်ဥစ္စာပဲလို့အမှန်တိုင်းသိမြင်ယူဆမှုအဲ့ဒါကိုလောကအများပြောတာကတော့ဒီလိုပြောတယ်ကံကံဤအကျိုးကိုယုံကြည်ခြင်းတဲ့အဲ့ဒါကမ္မတကမ္မတကတာတမဒိဋ္ဌိပြောတာပဲပါတယ်တော့ အဲ့ဒါဗာဒိဋ္ဌိတဲ့တော့သူစကလုံးတိုင်းအတိအတိအကျအဓိပ္ပာယ်ဆိုရင်တော့ဘယ်လိုပါလဲကိုကကောင်းတာလုပ်ရင်ကောင်းတဲ့ကောင်းတဲ့ဥစ္စာကိုရမယ်ကိုကမကောင်းတာလုပ်ရင်မကောင်းတဲ့ဥစ္စာကိုရမယ်ဒါပြောတာမဟုတ်လား မှန်သလားမှားသလားမှန်ပါဗျာတချို့မှာတော့ကိုကမကောင်းတာလုပ်မကောင်းတာလုပ်ပြီးတဲ့အခါကျတော့အကုသိုလ်တွေလုံးမိပါတယ်လို့သွားပြီးတော့ဖြောင်းရက်ပေးလိုက်လို့ရှိရင်အဲ့ဒီလှုပ်လိုက်တဲ့မကောင်းမှုအကုသိုလ်တွေကိုဖရာသခင်ကလက်ခံပြီးယူလိုက်တယ်မင်းပြောက်စေတဲ့။ဘာပြောက်စေတော့ မကောင်းမှုအကုသိုလ်ပြောက်စေတဲ့ဆိုလိုတာကဒီအကုသိုလ်ကြောင့်မင်းမှာဘာအကျိုးမှဘာဆိုးကျိုးမှမခံစားရတော့ဘူးဒီလိုမဟုတ်လားသိကောင်းတာပဲဟမ်ကိုလှုပ်ချင်တာလှုပ်ပြီးတဲ့ခါသွားပြေဖြောင်းချက်ပြီးလိုက် confession လုပ်လိုက်ပြီးတာဟမ်မရဘူးလားမရပါဘူး စဉ်းစားကြည့်သမ်းပါအောင်အဲ့ဒါဘုရားသခင်ဟာအဲ့ဒီမကောင်းမှုတွေလက်ခံယူလဲရတာသူ့ဘောမှာမကောင်းမှုတွေပုံမနေဘူးလားဟုတ်လားအဲအဲ့ဒါလိုဟာရှိတယ်တဲ့ဒီတော့ကမ္မတကမိမိဤကောင်းမှု မကောင်းမှုသည်သာလျှင်ကိုယ်ပိုင်ဥစ္စာရှိကြပါတကား အဲ့ဒီအယူဝါဒနဲ့အခုဒိဋ္ဌိကြီး၃မျိုးနဲ့ဘယ်လိုနေပါမလဲဆန့်ကျင်သလားဘယ်လိုဆန့်ကျင်မလဲအာယတုကဒိဋ္ဌိနဲ့ဘယ်လိုဆန့်ကျင်လဲအကြောင်းမရှိဘူးဆိုတော့ကမ္မတက္ကတာဟုတ်ပါဦးမလား ဟုတ်တော့ဘူးအလုတ်ဟာကိုကိုဥစ္စာပဲဆိုတာမဟုတ်တော့သူ့ဥစ္စာဖြစ်သွားပြီဘယ်သူဥစ္စာဖြစ်သွားသူ့ဥစ္စာသူ့ပေးလိုက်တဲ့အခါကျသူ့ဥစ္စာဖြစ်သွားတာပေါ့ဖြောင်းညက်ပေးလိုက်တာဟာသူ့ပေးလိုက်တာပဲဘယ်သူ့ကိုတော့ဘုရားသခင်ကိုဘုရားသခင်ထာဝရဘုရားသခင်ပေးလိုက်တယ် gain မကောင်းမှုတော့ပြုမိပြီ gain ယူလိုက်ပါအောင်တစ်ခု ဟုတ်လားခါနောက်တစ်ခါပြုပြန်တစ်ခါယူလိုက်ပါအောင်တစ်ခုဒုဥ္စာဖြစ်သွားတယ်ဒီတော့ဘုရားဝါဒကတော့ကိုလို့ရင်ကိုဥ္စာပဲသူများလို့ရင်သူများဥ္စာပဲအဲဒါအဲ့ဒီဒိဋ္ဌိကြီးသုံးပါးလုံးဟာကာမတက္ကတာတမ္မာဒိဋ္ဌိနဲ့မဆန့်ကျင်ဘူးလားဆန့်ကျင်ပါဘူးဆန့်ကျင်တယ် အဲ့တော့ကိုယ်ဥစ္စာကိုလောက်တာကိုယ်ဥစ္စာပဲဆိုရင်ကိုမကောင်းတာလို့ရင်တော့မကောင်းကျိုးခံစားရမှာပဲဆိုတာသဘောမပေါက်ဘူးလားပေါက်ပါဗျာကိုကောင်းတာလို့လို့ရှိရင်တော့ကောင်းကျိုးခံစားရမှာပဲလို့သဘောမပေါက်ပေဘူးလားပေါက်ပါဗျာအဲ့တော့မကောင်းကျိုးခံစားရမှာကြောက်ပြီးကောင်းကျိုးခံစားရခံစားကျင်တယ်ဆိုတဲ့ပုဂ္ဂိုလ်ဟာသူပါလို့မလဲကောင်းတာအပြစ်ကင်းတာပဲလုပ်မယ်ကောင်းတာအပြစ်ကင်းတာပဲပြောမယ်ကောင်းတာအပြစ်ကင်းတာပဲကြံတွေးမယ်ဟုတ်တယ်မလား အဲ့ဒါလို့ဆိုလို့ရှိရင်ကောင်းတာတွေဖြစ်မလားမကောင်းတာတွေဖြစ်မလားတကယ်လို့သာဘာလုပ်လို့အဲ့ဒီအလုပ်ကြောင့်ဘာအကျိုးမှမဖြစ်ဘူးတနည်းဘာပဲလုပ်လို့အဲ့ဒီဟာအကြောင်းကြောင့်ဖြစ်တာမဟုတ်ဘူးလို့ယူဆရင်ပြီးတော့ကောင်းတာလုပ်လို့မကောင်းတာလုပ်လို့ကောင်းကျိုးမကောင်းကျိုးမရှိဘူးလို့ယူဆရင်ဒီလောကမှာ စိတ်တွေက ကောင်းတဲ့ဘက်အသွားများသလားမကောင်းတဲ့ဘက်အသွားများသလားအဲ့ဒါလို့ဆိုလို့ရှိရင်ဘာတွေပဲလောက်တာများမလဲမကောင်းတာတွေပဲလောက်ပြီဆိုတော့တဘာဝကကဲမင်းမကောင်းတာလောက်ပြီမင်းမလဲတာဖယ်ထားသူယုံကြည်တာမယုံကြည်တာဖယ်ထားမဟုတ်လားယုံကြည်တာမယုံကြည်တာနဲ့တဘာဝနဲ့သက်ဆိုင်သလားသက်ဆိုင်ပါဘူး နားလဲတာမလဲတာနဲ့တဘာဝနဲ့သက်ဆိုင်မလားသက်ဆိုင်ဘူးမကောင်းတာလုပ်ရင်တော့မကောင်းညုခံစားမှသိကြတယ်ကောင်းတာလုပ်ရင်တော့အခုနလို့ကောင်းမကောင်းရဲ့အလုပ်ရဲ့အကျိုးမရှိဘူးလို့ကိုကတလွဲယုံကြည်ထားတာနဲ့မကောင်းတာတွေပဲလုပ်မယ်ဆိုရင်တော့အပေပုံဘဝကတက်ပါဦးမလားမတက်ပါဘူးတက်တော့ဘူးဒါကြောင့် အဲ့ဒီအယူမကြီးသုံးမျိုးကိုပြောသုံးမျိုးကိုနိယတမိစ္ဆာဒိဋ္ဌိလို့ခေါ်တယ်။ကျမ်းဂန်ကဘလို့ဖော်ပြလဲလို့ဆိုရင်အဲ့ဒါလို့နိယတမိစ္ဆာဒိဋ္ဌိအပယ်ကြဖို့ရမြဲတဲ့အယူမှားများယူမိရင်တဲ့ဒီပုဂ္ဂိုလ်ဟာသန္တရတိကုတ်ဖြစ်တော့တာပဲတဲ့သန္တရတိကုတ်ဆိုတာသိလားဟောသန္တရာထဲမှာတင့်ငုတ်ကြီးဖြစ်နေတဲ့အခါကျတော့သူလွတ်တယ်လို့ဘရောရှိအောင်မလဲ။ မရှိတော့ဘူးပေါ့အဲ့လိုဖြစ်တယ်တဲ့အဲ့ဒီဒိဋ္ဌိဝိပန္နတာမှားတဲ့အယူဖောက်ပြန်တဲ့အယူကိုကျမ်းဂန်ကလမ်းမနဲ့ဥပမာပြုတယ်လမ်းမတဲ့ဥပမာပြုတယ်ခီးကတယောက်တမျိုးတရွာအမတန်စီကားသာယာစီကားတဲ့မြို့ကုံသွယ်သွားဖို့သွားတဲ့အခါကျတော့တနေရာမှာလမ်းနှခွသူတို့ရတယ် လမ်းတစ်ခါတွေ့တော့ဘယ်ဘယ်လမ်းလိုက်ရမလဲလို့စဉ်းစားတယ်စဉ်းစားတော့လမ်းတလန်းကတိတ်မဖုံဘူးလမ်းတလန်းကတိတ်ဖုံနေတယ်တိတ်ကောင်းနေတယ်ဒီတော့အဲ့ဒီခီးသွားကစဉ်းစားတယ်ဒီလမ်းကကောင်းတယ်ဖုံတယ်ဆိုတော့ပါရစီကားတဲ့မြို့သွားတဲ့လမ်းပေးကြတယ်ဒီလမ်းကတိတ်မကောင်းလားမဖုံလားဘူးအဲ့တော့သူကသာယာစီကားတဲ့လမ်းမြို့သွားတာဟုတ်ပုံမရဘူး အဲ့ဒါနဲ့ကောင်းတဲ့လမ်းဖုံတဲ့လမ်းလိုက်သွားတယ်လမ်းကတပြေးပြေးတပြေးပြေးတောနဲ့ကြီးတဲ့ဝင်သွားတယ်တောနဲ့ကြီးတဲ့ဝင်သွားတော့သူလည်းပဲဒီတိုင်းလိုက်သွားတယ်တောနဲ့ကြီးရဲ့လေကောင်ကြတော့လူစိုးဓမြတွေနဲ့တွေ့ပြီးဖမ်းပြီးရိုက်ပစ္စည်းတွေယူအလောက်ခံရတယ်အဲ့ဒါဟာဖုံနဲ့လမ်းဟာတဲ့ဒိဋ္ဌိဝိပန္လာတာနဲ့တူတယ်တဲ့မဖုံနဲ့လမ်းကတော့ဒိဋ္ဌိ ဒိဋ္ဌိဝိပန္နတာမဟုတ်ဘူးသမာဒိဋ္ဌိလမ်းနဲ့လမ်းမှလိုက်မိတာနဲ့ပဲဒုက္ခရောက်ရသလိုအယူဝါဒမှယူမိတာနဲ့ပဲတသန္တရာလုံးဆင်းရဲရတယ်တဲ့ဒိဋ္ဌိဥပ္ပန္နဒီတော့လမ်းကကောင်းမှဖုံမှလျက်ကနေဘယ်နဲ့ကြောင့်ตายာစီကားတဲ့မြို့မရောက်ဖဲနဲ့လူဆိုးသူဆိုးရှိတဲ့နေရာရောက်သွားတာ ပါကြအောင်အသွားနဲတဲ့လမ်းကတိတ်မဖုံဘူးပေါ့အသွားများတဲ့လမ်းကဖုံတော့ပေါ့ဟမ်မကောင်းတာလို့များလို့အသည့်အမြင်မှန်တာများလို့လားမှားတာများလို့လားအဲ့ဒါပြောတာအသည့်အမြင်မှားတဲ့ပုဂ္ဂိုလ်ကပဲများတယ်တဲ့မှန်တဲ့ပုဂ္ဂိုလ်ကနဲတယ်တဲ့မှန်တဲ့ပုဂ္ဂိုလ်ကနဲတယ် ဟမ်မကောင်းတာလို့များလို့အသိအမြင်မှန်တာများလို့လားမှားတာများလို့လားအဲ့ဒါပြောတာအသိအမြင်မှားတဲ့ပုဂ္ဂိုလ်ကပဲများတယ်တဲ့မှန်တဲ့ပုဂ္ဂိုလ်ကနည်းတယ်တဲ့မှန်တဲ့ပုဂ္ဂိုလ်ကနည်းတယ်တဲ့လောကမှာဘာသာယူဝါဒကြီးထင်ရှားတဲ့ယူဝါဒကြီး၄-၅ခုရှိတယ် ဗုဒ္ဓဘာသာတဲ့ဟိန္ဒူဘာသာတဲ့ခရစ်ယာန်ဘာသာတဲ့အစ္စလာမ်ဘာသာတဲ့ထင်ရှားတာ၄ခုရှိတယ်ဘယ်ဘာသာအယူဝါဒယူတဲ့နိုင်ငံကများတော့ဟမ်ဟုတ်ကလားအစ္စလာမ်ခရစ်ယာန်ဟမ်ဟုတ်လား ရွှေစင်ယူတဲ့ဟွာအယူဝါဒများသလားဘယ်နှစ်နိုင်ငံလောက်ရှိတော့အစ္စလာမ်အယူဝါဒယူတဲ့နိုင်ငံကတော့အနည်းဆုံး46နိုင်ငံရှိတယ်အနည်းဆုံးပဲ46နိုင်ငံရှိတယ်ဗုဒ္ဓဘာသာအယူဝါဒယူတဲ့နိုင်ငံတော့ဘယ်နှစ်နိုင်ငံရှိတော့ဘယ်နှလုံးပြိဿတို့9နိုင်ငံ ဘယ်နိုင်ငံတော့ကိုးနိုင်ငံလက်ချိုးသွားမအောင်ကဲဘယ်နိုင်ငံနေတော့ သိစေခြင်းလို့သာသနာတော်လျှောက်စာတမ်းဖတ်ဖတ်ပေးထားတာသာသနာတော်လျှောက်စာတမ်းဖတ်ဖတ်တာအဲ့ဒါသိစေခြင်းလို့ဗုဒ္ဓဘာသာမှာလည်းနှစ်ကိုင်းရှိတယ်မဟုတ်လားထေရဝါဒဗုဒ္ဓဘာသာ မဟာယာနဗုဒ္ဓဘာသာဟုတ်ကဲ့လားမဟာယာနဗုဒ္ဓဘာသာကတိဘက် ဘူတန်စီကင်နီပေါ်မွန်ဂိုလီးယားတရုတ်ကိုရီးယားဂျပန်ဗီယက်နမ်ဟမ်30ပါတယ်6ခုတည်းဟေးအဲ့ဒါအဲ့ဒါကမဟာယာန ထေရဝါဒကမြန်မာထိုင်းတီဟိုလောပြီးတော့ကမ္ဘောဒီးယားဟုတ်လားမြန်မာထိုင်းသီရိလင်္ကာလောကမ္ဘောဒီးယားဘယ်နှနိုင်ငံလဲလမ်းမဖုံမလားနော်အသွားနေပုံရတယ်မဟုတ်လား အသွမ်းနဲ့လို့ပေါ့အဲ့ဒါကြည့်ရင်ပဲသိရောပေါ့ပါသိရမှာလမ်းဖုံတာနဲ့မဖုံတာသိရမှာပြောတာမဟုတ်လားအဲ့ဒါသိရောပေါ့ဂိုင်ပြောသမှာအောင်မဟာယာနနိုင်ငံတွေကပဲဟာတွေတော့ ထေရဝါဒနိုင်ငံတွေကထေရဝါဒမဟာယာနပေါင်းတော်ဘယ်နှနိုင်ငံပဲရှိတယ်လဲ14နိုင်ငံပဲရှိတယ်အဲတော့လမ်းမဖုံဘူးမဟုတ်လားလမ်းမဖုံတဲ့လမ်းလဲရတဲ့အခါကျတော့ ရိုက်နေွက်တွေကုတွေလူတွေလှိုင်းနေနဲ့သက်သာပါမလားမလိုက်နဲ့ပေါ့ဟမ်ဖုံနဲ့လမ်းလိုက်ပေါ့ကောင်းလားပါကြောက်ဓမြတိုင်းမှာဆိုလို့ဓမြတိုင်းမှာဆိုလို့ဟုတ်ကလားအဲ့ဒါကျမ်းဂန်ကဒိဋ္ဌိဝိပန္နတာဟာလမ်းမှားနဲ့တူတယ်တဲ့ ဟောကတော့မဟာဝိသုဒ္ဓံဆရာတော်ဘုရားကြီးကတော့ဥပမာအဲ့လိုမပေးဘူးသူဥပမာစိတ်ဝင်စားစရာကောင်းတယ်ဘယ်လိုလဲဆိုတော့ကုံတယ်ခရီးသွားတွေသွားကြတဲ့အခါကျတော့အခုနလိုပဲလမ်းခွဲတွေ့တဲ့အခါကျတော့ဖုံးတဲ့လမ်းလိုက်မှပဲဆိုပြီးတော့လမ်းဖုံးတဲ့လမ်းလိုက်တယ်တဲ့လိုက်တော့ တွေ့ပါတယ်တဲ့နေဝင်မိုးချုပ်ခံနေတဲ့အခါကျတော့အင်မတန်စီကားตายရတဲ့မြို့ကြီးတွေ့တယ်တဲ့အဲ့ဒါနဲ့ခီးတဲ့တွေလည်းပဲအာဒီမြို့မှာပဲဒီညစခန်းချအိမ်မှာပဲဆိုပြီးတော့မြို့ထဲဝင်ပြီးတော့စုံစမ်းနေဘယ်နေရာတဲရခွေရအေးရကောင်းမလဲဆိုတော့မြို့ထဲကလူတွေကတိတ်ဖို့ရတယ် တိုက်ဖော်ရပြီးကူညီတယ်အဲ့ဒါတဲစရာခွေစရာနေရအိမ်ကောင်းကောင်းပေးတယ်အိမ်ကောင်းကောင်းပေးပြီးတော့သူတို့အဲ့ဒီမှာတဲကြခွေကြဒီခါမှာအိမ်ကောင်းကောင်းပေးရမဟုတ်ဘူးနားနဲ့ပြီးတဲ့အခါကျတော့လည်းပဲအစားအသောက်လည်းကောင်းကောင်းကျွေးတယ်အစားအသောက်လည်းကောင်းကောင်းကျွေးတယ်သူတို့လည်းစားတော့ပြီးကြတဲ့အခါကျတော့အိတ်ကြ ခီးတယ်လေအဲ့ရာကနိုးတဲ့အခါကျတော့မြားကကြာကြာရဏအင်မတန်စီကားတိုက်မြိုက်တို့ပါရတဲ့မြို့ကြီးနေရသူတို့နေရကျဲတော့ဘာမှမရှိဘူးတဲ့တောခုံအဲ့ဒါညာသူတို့စားတာတွေကြည့်ပြန်တော့လေကြာစံနေမဝင်းကားတွေဆိုပြီးညာတော်ဝါကြီးစားလိုက်တာမနေ့ကကြည့်တော့တီးကောင်းနေဖြစ်နေတာ အဲ့ဒါဘာကြောင့်လဲဆိုတော့လမ်းမှလိုက်ပြီလို့တဲ့ဘယ်လိုနေရာများရောက်သွားတာပါတယ်လွယ်လွယ်ပြောလို့ရှိရင်တော့နာနာဘဝတွေနေရာရောက်သွားတော့ဘောမဟုတ်လားကြက်နိုင်ငံရောက်သွားတာတဲ့ကြက်နိုင်ငံရောက်သွားတာတဲ့ကြက်တရားအဲ့ဒါလိုပဲတနေရာနဲ့တနေရာရွှေ့ပြောင်းပြီးတော့အဲ့လိုမြို့ရွာတည်တောင်းပြီးနေကြတယ်လူတွေလာလို့ရှိရင်အဲ့ဒါလိုပဲ မြို့ရွာလူတွေရဲ့မြို့ရွာအစစ်မှန်ထင်ပြီးတော့ဒီလိုတဲကြခူကြတယ်တဲ့အဲဒါလိုဖြစ်တယ်တဲ့အဲလိုဥပမာပေးထားတယ်ဒါလည်းပဲလမ်းမှားကိုဒိဋ္ဌိဝိပန္နာသနဲ့ဥပမာပြုတာပဲဒီတော့အဲ့ဒီအခုနိယတမိစ္ဆာဒိဋ္ဌိဆိုတဲ့ဒိဋ္ဌိကြီး၃ပါးအပြင်အခု ဒီဒေသနာတော်နဲ့အသက်ဆိုင်ဆုံးဒိဋ္ဌိကဘာဒိဋ္ဌိလဲဆိုတော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိတက္ကာယဆိုတာတက္ကာယဒိဋ္ဌိနဲ့အတ္တဒိဋ္ဌိသဘောအပြင်တော့အတူတူပဲဒီလိုပဲနှမျိုးသုံးတယ်တက္ကာယဆိုတာထင်ရှားရှိသောယုံနာအပေါင်းတယ် သူရဲ့အဓိပ္ပာယ်ဟာတက္ကာယဆိုတာထင်ရှားရှိသောဆိုတာတကယ်ရှိတဲ့ယုံနာအပေါင်းလို့ဆိုလိုတယ်ယုတ်လည်းတကယ်ရှိတယ်နာမ်လည်းတကယ်ရှိတယ်ဉာဏ်နဲ့ကြည့်လေရှိမှန်းသိလေအဲ့ဒီထင်ရှားရှိတကယ်ရှိတဲ့ယုံနာအပေါင်းကိုတက္ကာယခေါ်တယ်အဲ့ဒီယုံနာအပေါင်းကိုအသိအမြင်မှားနေတာကိုဒိဋ္ဌိလို့ခေါ်တယ်တရားတက္ကာယဒိဋ္ဌိဆိုတာ ထင်ရှားရှိတကယ်ရှိနေတဲ့ယုံနာအပေါင်းကိုအသိအမြင်မှားခြင်းတက္ကဒိဋ္ဌိဆိုတာဘာလဲမလို့အသိအမြင်မှားနေတာလေလို့ဆိုတော့ယုတ်ဆိုတာယောဂီတို့သိတဲ့အတိုင်းပဲဖောင်းနေပိန်နေလို့ရှုမှတ်ရတယ်မဟုတ်လားကြွတယ်လှမ်းနေချတယ်ရှုမှတ်ရတယ်မဟုတ်လား ကိုယ်တယ်ဆန့်တယ်ရှုမှတ်ရတယ်ပူတယ်အေးတယ်ရှုမှတ်ရတယ်တောင့်တယ်တင်းတယ်ရှုမှတ်ရတယ်ဒီလိုမဟုတ်လားအဲ့တော့ဖောင်းတဲ့ပိန်တဲ့သဘောဟာဖောင်းကြွားတဲ့သဘောပိန်ကြတဲ့သဘောဟာဘာယုတ်တော့ဝါယောယုတ်လေယုတ်မဟုတ်လားဟုတ်ကဲ့လားအဲ့ဒီလေယုတ်ကိုဝါယောယုတ်လေယုတ်လို့ဖောင်းကြွတတ်တဲ့သဘောလို့မသိတော့ ငါးပိုက်ဖောင်းတယ်လို့ဒီလိုမြူဆဘူးလားအဲ့ဒီဝါရောကိုငါလေးငါပိုက်လို့သွားယူဆတာမဟုတ်လားဟုတ်ကဲ့လားအဲ့တော့ဘာပါလာတော့ဘာပါလာတယ်တကယ်တော့ငါရဲ့ဝါရောငါရဲ့ပိုက်ငါရဲ့ဖောင်းမှုဆိုတာရှိမလားရှိပါဘူးလေမှန်သမျှဖောင်းတဲ့သဘောပိန်တဲ့သဘောထောက်တဲ့သဘောကန်တဲ့သဘောတောင်းနှင်းရွေးရှားတဲ့သဘော ရှိတာကြီးမဟုတ်လားအဲ့တော့ဘသူလေးရလို့ရှိရလားဒါပေမဲ့အဲ့ဒီဟာကိုပဲငါလေးငါပိုင်ငါချီတော့ငါသွားတယ်နဲ့ဒီလိုမပြောဘူးလားပြောတော့ရွေရှားမှုလေးသဘောကိုရွေရှားမှုလေးသဘော မျှပဲလို့အမှန်တိုင်းသိတာလားမသိတာလားသိပါပါဘုရားအဲ့ဒါလို့အမှန်တိုင်းမသိတဲ့အတွက်ငါလို့မယူဆဘူးလားသိပါပါ ပုဂ္ဂိုလ်ကြီးတ attva ကြီးလို့မြူဆဘူးလားအဲ့ဒါကြောင့်အဟုတ်ရှိတကယ်ရှိတဲ့ဝါယောခေါ်တဲ့လှုပ်ရှားမှုသဘောကိုလှုပ်ရှားမှုသဘောဝါယောပဲလို့ဒီလိုအမှန်တိုင်းမသိပဲနဲ့ပုဂ္ဂိုလ်ပဲတ attva ငါပဲငါပဲလို့ယူဆတာငါပဲဖြစ်ငါပဲဟောတယ်ငါပဲဖြစ်နေစသည်ဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ယူဆတယ်အဲဒီ ိတ်ကစဉ်းစားလို့လားစဉ်းစား စားနေတဲ့စိတ်ကလေးဖြစ်တာပဲဒါပဲမဟုတ်လားမှန်ပါဗျာအဲ့လိုစဉ်းစားနေတဲ့စိတ်ကလေးဖြစ်ရုံမျှပဲလို့သိတာသိပါဘူးမသိဘူးဘာရပါမှန်ပါဗျာငါတွေးတယ်ဟုတ်လားစိတ်ဆိုးတာလည်း စိတ်ကိုစိတ်လိုပဲမြင်တယ်ရုပ်ကိုရုပ်လိုပဲရုပ်လိုပဲမြင်တယ်နာပါလိမ့်တာမှန်ပါဗျာအဲ့ဒါလို့ဆိုတော့စက်ကာယကိုစက်ကာယအနေနဲ့အမှန်တိုင်းနဲ့မြင်တာစက်ကာယဆိုတာပါလေဒီနာပါရုပ်နာပါတကယ်ရှိရဲ့ရုပ်နာပါသင်္ချာရှိရဲ့ စဉ်းစားကြည့်ပါလားပြင်းနေပြင်းနေပြင်းနေထပ်ထပ်ထပ်ကြည့်ထပ်ထပ်ထပ်ကြည့်ပြင်းစိတ်ကလေးရတဲ့ရှာသူ့ရဲ့စိတ်ကလေးရတဲ့ရှာသိလာတယ်အဲ့လိုဒီလာပြီဆိုလို့ရှိရင်ပြင်းစိတ်ဟာအာဘောလို့ဆိုတာဘောပေါ့ရှင်းရှင်းနဲ့ဝိသတာတွေ့လာပြင်းစိတ်ဟာအာဘောဘူးသူ့အကြောင်းအရလည်းဖြစ်တဲ့စိတ်ပဲအဲ့လိုဒီမရှိတော့ခေါ်တဲ့ ကျမ်းမ်းတဲ့စိတ်စိတ်ဆိုးစိတ်ကို ပုဂ္ဂိုလ်တ attva ငါလို့အတိမှားသေးလားဘယ်လိုဖြစ်သွားလဲကျမ်းမ်းတဲ့စိတ်ကလေးဖြစ်ုံမျှပဲလို့အတိမှားမသွားဘူးလားအတိမှနာတာမဒိဋ္ဌိအတိမှားတာတက္ကာယဒိဋ္ဌိဟုတ်ကဲ့လားဒီတော့တကယ်လို့သာမရှိဘူးဆိုလို့ရှိရင်တော့ တမ္မာဒိဋ္ဌိတွေဆက်ခါဆက်ခါဖြစ်နေမလားတက္ကာယဒိဋ္ဌိတွေဆက်ခါဆက်ခါဖြစ်နေမလားငါစိတ်ဆိုးတယ်လို့အရင်အဲ့ဒီငါဒေါသကိုငါမထိတ်နိုင်ဘူးဆိုလို့ရှိရင်တစ်ဖက်လူကိုမခန္ဓာအောင်ရင်လည်းပြောမိပေလိမ့်မယ်ဓမ္မမဟုတ်လက်သီးနဲ့ရင်လည်းထိုးမိပေလိမ့်မယ်ဒုံနဲ့ရင်လည်းရိုက်မိပေလိမ့်မယ်ဓာတ်နဲ့ရင်လည်းခုံမိပေလိမ့်မယ်ဟော အကုသိုလ်ကာယကံအကုသိုလ်ဝစီကံတွေမဖြစ်ပေဘူးလားကောင်းတဲ့အလုပ်လားမကောင်းတဲ့အလုပ်လားဘယ်ပေါ်အခြေတည်းပြီးဖြစ်လာတဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်လဲသက်ကာယဒိဋ္ဌိပေါ်ဟုတ်ကဲ့လားအသိအမြင်မှားတဲ့အပေါ်မှာပုဂ္ဂိုလ်သတ္တဝါငါလို့အသိအမြင်မှားတဲ့အပေါ်မှာအခြေခံပြီးဖြစ်လာတာ တကယ်လို့ပုဂ္ဂိုလ်တ attva ငါလို့မယူဆဘဲနဲ့စိတ်ဆိုးတယ်ဆိုတာဟာကြမ်းတဲ့စိတ်ကလေးပါလားဒီစိတ်ကလေးဖြစ်လာပြန်ပြီစိတ်ဆိုးတယ်စိတ်ဆိုးတယ်ပြန်ယူလိုက်ပျောက်သွားပြန်ပြီစိတ်ဆိုးတယ်စိတ်တယ်ပြန်ဖြစ်လာပြန်ပြီဒီစိတ်ကလေးပဲဖြစ်ကြည်ပြဲကြည်ပေါ်ကြည်ပျောက်ကြည်နဲ့ဖြစ်နေတာပါလားအဲ့လိုသိရင်အဲ့ဒီပေါ်မှာငါယူဆအောင်မလားမယူဆရင်ဆိုမိဆဲမိရိုက်မိပုတ်မိခုံမိပါအောင်မလားမခုံမိတော့ဘူးဒီလိုဆိုလို့ရှိရင် အကုသိုလ်ကမပြုတ်မိတဲ့အတွက်ဆိုကြဆင်းရဲကြရအောင်မလားမရတော့ဘူးဒီတော့အဲ့ဒီပြုတ်မိတဲ့အကုသိုလ်ကအကုသိုလ်စေတနာဟာတက္ကရာဒိဋ္ဌိပေါ်မှာအမိပြုတ်ပြီးဖြစ်လာတယ်သဘောပေါက်လားအဲ့ဒီပေါ်မှာအမိပြုတ်ပြီးဖြစ်လာတယ်တက္ကရာဒိဋ္ဌိသာမရှိရင်နော်ဒီအကုသိုလ်စေတနာမဖြစ်ဘူးအကုသိုလ်စေတနာမဖြစ်ရင် အကုသိုလ်အပြောအကုသိုလ်အလုပ်လည်းမဖြစ်တော့ဘူး ဟုတ်တယ်မလားအဲ့တော့ဘာအရေးကြီးတယ်လဲတက္ကာယဒိဋ္ဌိမဖြစ်ဖို့အရေးကြီးတယ်ဟုတ်တယ်မလားတနည်းပြောရင်တက္ကာယဒိဋ္ဌိပြုတ်ဖို့အရေးကြီးတယ်ဒိဋ္ဌိဝိပန္နတာငြိမ့်ဖို့အရေးကြီးတယ်ဒီလိုမဟုတ်လားအဲ့တော့အဲ့ဒီတက္ကာယဒိဋ္ဌိငြိမ့်ပြီဆိုလို့ရှိရင်တော့သူ့အမိယမှဖြစ်ရတဲ့ လောဘဒေါသမောဟဆိုတဲ့လူကျင်စိတ်တတ်မဲ့စိတ်နှစ်သက်စိတ်ငါလူကျင်တဲ့ငါစိတ်ဆိုတဲ့ငါသူများတဲ့တာတယ်ဆိုတဲ့မာနစသည်ဖြစ်အောင်မလားမဖြစ်ဘူးဆိုလို့ရှိရင် အကုသိုလ်ကာယကံဝစီကံနေလာအောင်မလားမလာတော့ဘူးဒီလိုဆိုလို့ရှိရင်အကုသိုလ်ငြိမ်းတော့ဆင်းရဲငြိမ်းရောဟုတ်တယ်မလားသဘောပေါက်သလားရှုနေတာဘာရည်ရွယ်ချက်လဲ သက္ကာယဒိဋ္ဌိပြောအောင် ပြုတ်ဖို့တနည်းဒိဋ္ဌိဝိပန္နတာပယ်ရှားဖို့ဒီတော့အခုစဉ်းစားကြည့်တဲ့အခါတနေ့ကတင်ညာဝိပန္နတာအမှတ်မှားတာသဘောပေါက်ခဲ့ပြီတနေ့ကစိတ်တဝိပန္နတာအတိမှားတာသဘောပေါက်ခဲ့တယ်ဒီနေ့ဒိဋ္ဌိဝိပန္နတာအတိအမြင်မှားတာသဘောပေါက်ပြီအဲ့ဒီသုံးမျိုးဘယ်သူက အနဲ့နဲဆုံးလဲ ဟုတ်ကဲ့လားဒိဋ္ဌိဝိပန္နတာကအနဲ့နည်းဆုံးဆိုတော့ဘသူကပယ်ရတာအခက်ဆုံးလို့သူကပယ်ရတာအခက်ဆုံးပဲသို့တော်လည်းပဲမြတ်စွာဘုရားကကိုယ်တိုင်ကျင့်ပြီးတော့ကိုယ်တိုင်ပယ်ခဲ့တဲ့ဤတွေရှိတော့အဲ့ဒီဤကောင်းလှမ်းမှန်နေမြတ်စွာဘုရားကမပေးခဲ့ဘူးလားပေးပါဘူးဗျာဘယ်လိုပေးခဲ့တော့အရှိကိုအရှိတိုင်ရှု အရှိတန်ရှုရဲ့အရှိသဘာဝအတိုင်းသိလာလိမ့်မယ်အရှိသဘာဝအတိုင်းသိရင်အမှားသိတယ်ပျောက်သွားလိမ့်မယ်စိတ်ဆိုးတာကိုကြမ်းတမ်းတဲ့စိတ်ကလေးဖြစ်ချီပြက်ချီနဲ့ဖြစ်ပြက်နေတဲ့သဘောမျှပဲလို့သိရင်ဒါအရှိသဘာဝကိုအရှိတိုင်းသိတာမဟုတ်လားအဲ့လိုသိတော့ခုနတက္ကရာဒိဋ္ဌိလာအောင်မလားအတိမဒိဋ္ဌိဝိပါလာတာပယ်ရှားနိုင်ပြီ ဒီပုဂ္ဂိုလ်ရဲ့တ attva ရဲ့ငါရဲ့လူရဲ့ယောက်ျားရဲ့မိန်းမရဲ့လို့ယုံနဲ့နံကိုအသိမှားတာကစိတ်ကို အလှည့်စားခံရတာမဟုတ်လားဟုတ်ကဲ့လားစိတ်ကိုဘယ်သူကလှည့်စားတာလဲဆိုတော့စိတ်ကပဲလှည့်စားတာမဟုတ်ဘူးလားတနေ့ကပြောတယ် ညကြီးတကောင် ခရီးသွားတဲ့အခါကျတော့လမ်းဘေးမှာမဲမဲကြီးတွေ့တဲ့အခါကျဘာဖြစ်လာတယ်တရားကြီးဖြစ်မလားဟုတ်လားဟုတ်ကဲ့လားတစေကြီးတပြည့်တဲ့တပြည့်မတရလာတယ်လှုပ်လာတယ်ကိုယ်နောက်လိုက်လာတယ်ဖြစ်မလားဟုတ်လားမနဲ့ကြတော့ကြည်တော့ပါကြီးတဲ့ အဲ့တော့ညကလည်းဒီခြုံမုတ်ပဲမနေ့ကလည်းဒီခြုံမုတ်ပဲဒီခြုံမုတ်ကညကတော့ထပြီးတော့လှုပ်ရှားပြီးလိုက်လာပြီးနေကြတော့မလိုက်ဘူးလားဟမ်ခြုံမုတ်ကလှုပ်တာလားစိတ်ကလှုပ်တာလားဗမာပြည်မှာအမှုထမ်းသွားတဲ့မော်ရစ်ကောလစ်ဆိုတာသူကအမှုထမ်းလဲအမှုထမ်းကောင်းအဟုတ်မှန်နေပဲရေးတဲ့ မြန်မာပြည်သူပြည်သားတွေဘက်ကရေးတာပါသူက Trials in Burma ဆိုတဲ့စာအုပ်တုပ်ရေးတယ်ဗမာပြည်မှာရာဇဝမှုများလို့ပြောရင်လည်းပြောပေါ်လေဒါပေမဲ့ဗမာပြည်မှာတရားစီရင်ချက်များလို့ပြောရင်လည်းပြောပေါ်အဲ့ထဲမှာသူကတရေ6ထာတခုရေးထားတယ်ညအမှဖတ်မိတာပါစာအုပ်အဲ့ရနာရှိတော့အဲ့ဒါ မနေ့စောစောကြီးနိုးနိုးနေတာလဲနှစ်နာရီလောက်နိုးနေတယ်နှစ်နာရီလောက်နိုးနေတော့မနေ့စာအုပ်ဆွဲဖတ်လိုက်တာရခိုင်ပြည်မှာတဲ့သူတကားရှေးရခိုင်မျိုးဟောင်းနေရာတနေရာသူသွားလေ့လာတော့ဘူတဲကအဲ့ဒီနေရာမှာဆောက်ထားတယ်တဲ့ဆောက်ထားတော့ဒီဘူတဲမှာသူနဲ့ဇေယျတယောက်နဲ့ နေကြတယ်တဲ့နေပြီးတော့စကားပြောတော့ည9နာရီလောက်ကြတဲ့အခါကျတော့မောင်းနေပြီတဲ့ပေါင်းခြင်းကလည်းတိတ်ဆိတ်နေတယ်တဲ့9နာရီလောက်ကြတော့လှေကားကအမျိုးသမီးကြီးတယောက်တက်လာတယ်တဲ့သူကဝရန္တာနဲ့အပေါက်နဲ့တသန်းနဲ့ဖြစ်တဲ့ဝရန္တာနာအပေါက်နာမှာထိုင်ပြီးစကားပြောတယ် ဟိုတယောက်ကတော့မမြင်ဘူးတဲ့အဲ့ဒီအမျိုးသမီးကြီးမတက်ခင်ဘိုးတဲကတိတ်ငနဲ့လှုပ်သွားတယ်တဲ့တိတ်ငနဲ့လှုပ်သွားပြီးတော့အဲ့ဒီအမျိုးသမီးတက်လာတယ်တဲ့ဒီမျိုးသမီးကလှေကားအထက်ဆုံးတည့်ရောက်တဲ့အခါကျတော့သူ့ကိုစိမ့်စိမ့်ကြီးစိုက်ကြည့်တယ်တဲ့သူကလည်းပြန်ပြီးတော့ကြည့်လိုက်တယ်တဲ့သူလည်းဘာမှလည်းမပြောမိဘူး နောက်တော့အဲ့ဒီအမျိုးသမီးကလှေကားထိတ်ကနေပြီးဝရန္တာဘောဝရန္တာကနေပြီးတော့တစ်ဖက်လှည့်ပြီးထွက်သွားတယ်တဲ့ဝရန္တာအတိုင်းအဲ့ဒီခါကျမှသူကသူ့အဖော်စေးပြောပြီးတော့ခုနတစုံတယောက်တက်လာတယ်အဲ့ဒါအခုမရှိတော့ဘူးဘယ်သွားတော့ဆိုဝရန္တာဟိုဘက်ကထွက်သွားတယ်သွားကြည့်ကြအောင်ဆိုသွားကြည့်တယ်တဲ့ သွားကြည့်တော့ဝရန္တာကအပြင်ထွက်တဲ့အပေါက်လည်းမရှိဘူးတဲ့ဝရန္တာကနေအတွင်းနဲ့ဝင်တဲ့အခန်းနေတဲ့အခန်းနေဝင်တဲ့လမ်းပဲရှိတယ်တနေ့အခန်းနေတဲ့လိုက်ကြည့်တယ်မရှိဘူးတဲ့မတွေ့တော့မှဒါတော့တရေ6တာပဲလို့သူတို့ဆုံးပြတ်ပြီးပြန်ပြီးတော့နေရာထိုင်စကားပြောမနဲ့ကြတော့ရွာလူတွေလာတဲ့အခါကျတော့သူတို့ပြောပြရဒါပြောပြတော့ရွာထဲကတယောက်က ဟောဒီမှာဥစ္စာဆောင်ရှိတယ်လို့ဆိုရက်အဲ့ဒီဥစ္စာဆောင်မကြာခဏဒီလိုပဲတွေးရတယ်လို့ပြောတယ်အဲ့ဒါသူကမေးတယ်ထားပါအောင်တော့ဒီဥစ္စာဆောင်ကသူဥစ္စာဆောင်ရင်းနဲ့မလို့သူတက်လာပြီးတော့ကိုရင်ပြတယ်ထားပါတော့ဒီဘိုရိလှုပ်သွားတာဘာကြောင့်လှုပ်သွားတာတော့လို့သူကမေးတယ်အဲဘိုရိလှုပ်တာတကယ်ပဲလားလို့ဆိုတယ်အဲ့ဒီပြောတဲ့ လူကလည်းပြောတဲ့လူကလည်းအဖွားကြီးပဲတဲ့ဟုတ်ပါတယ်လှုပ်တာပေါ့လို့အဲ့ဒါဘာကြောင့်လှုပ်တာဆိုဘိုးရဲကလှုပ်တာမဟုတ်ဘူးလို့ဆိုတယ်ဘာကလှုပ်တာဆိုရှင်းစိတ်ကလှုပ်တာလို့ပြောတာအမျိုးသမီးကဘိုးရဲကလှုပ်တာမဟုတ်ရှင်းစိတ်ကလှုပ်တာလို့ပြောတယ်သဘောပေါက်သလားပါတော့ စိတ်တဝိပန္နတာပေါ့မဟုတ်လားအခုန6ပုတ်ကထ6တာနဲ့အတူတူပဲမဟုတ်လားအတူတူပဲပေါ့ဒီတော့ဆိုလိုတာကအခုနပြောတာစိတ်ဆိုးတာကိုစိတ်ဆိုးတယ်လို့မသိပဲနဲ့ငါစိတ်ဆိုးတယ်လို့ယူဆတယ်တွေးတာကိုတွေးတဲ့စိတ်ကလေးမျှပဲလို့မသိပဲနဲ့ငါတွေးနေတာပဲလို့ယူဆတယ်အဲ့တော့ တွေးတဲ့ထဲမှာငါပါသလားဆိုတော့တွေးတာဟာစိတ်ပဲငါဘယ်လိုလုပ်ပါမလို့မဟုတ်ဘူးလားစိတ်ဆိုးတာလဲကြမ်းတဲ့စိတ်ဖြစ်နေတာပဲငါပါသလားဒါပေမဲ့ငါပါတယ်လို့မထင်ဘူးလားငါစိတ်ဆိုးတယ်ငါတွေးတယ်အဲ့ဒါလို့အမှန်တဘာဝကိုအရှိအတိုင်းစိတ်ဆိုးတဲ့စိတ်ကလေးဖြစ်ုံမျှပဲတွေးတဲ့စိတ်ကလေးဖြစ်ုံမျှပဲလို့ အမှန်အတိုင်းမသိအောင်အမှားသိအောင်စိတ်ဆိုးတဲ့ငါရှိတယ်တွေးတဲ့ငါရှိတယ်လို့အမှားသိအောင်လှည့်စားတာဘယ်သူကလှည့်စားတာစိတ်ကပဲမဟုတ်လားအခုနခြုံပုတ်ကထ6တာနဲ့အတူတူပဲမဟုတ်လားအတူတူပဲပေါ့ဒီတော့ဆိုလိုတာကအခုနပြောတာ စိတ်ဆိုးတာကိုစိတ်ဆိုးတယ်လို့မသိပဲနဲ့ငါစိတ်ဆိုးတယ်လို့ယူဆတယ်တွေးတာကိုတွေးတဲ့စိတ်ကလေးမျှပဲလို့မသိပဲနဲ့ငါတွေးနေတာပဲလို့ယူဆတယ်အဲ့တော့တွေးတဲ့ထဲမှာငါပါသလားဆိုတော့တွေးတာဟာစိတ်ပဲငါပဲလို့လောက်ပါမလို့မဟုတ်ဘူးလားစိတ်ဆိုးတာလဲကြမ်းတဲ့စိတ်ဖြစ်နေတာပဲငါပါသလားဒါပေမဲ့ငါပါတယ်လို့မထင်ဘူးလား ငါစိတ်ဆိုးတယ်ငါတွေးတယ်အဲ့ဒါလို့အမှန်တဘာဝကိုအရှိအတိုင်းစိတ်ဆိုးတဲ့စိတ်ကလေးဖြစ်ုံမျှပဲတွေးတဲ့စိတ်ကလေးဖြစ်ုံမျှပဲလို့အမှန်အတိုင်းမသိအောင်အမှားသိအောင် စိတ်ဆိုးတဲ့ငါရှိတယ်တွေးတဲ့ငါရှိတယ်လို့အမှားသိအောင်လှည့်စားတာဘယ်သူကလှည့်စားတာလဲ စိတ်ကပဲမဟုတ်လားအခုနခြုံပုတ်ကတရေဖြစ်အောင်လှည့်စားတာလေစိတ်ကပဲဘိုးရဲမလှုပ်ဖဲနဲ့လှုပ်တယ်လို့ထင်တာလေစိတ်ကပဲအစိတ်တီးပင်လင်စိတ်ကိုပြန်လှည့်စားတာမဟုတ်လားဘာဖြစ်လို့လှည့်စားသလဲအမှန်တိုင်းမသိလို့ပေါ့မဟုတ်လားအမှန်တိုင်းသိတယ်ဆိုတာဘယ်လိုသိတာလဲ အရှိကို အရှိတဘာဝအတိုင်းသိတာအမှန်အတိုင်းသိတာဟုတ်တယ်မဟုတ်လားစိတ်ကိုစိတ်မျှပဲလို့သိရင်ငါမပါဘူးရုပ်ကိုရုပ်မျှပဲလို့သိရင်ငါမပါဘူးဖောင်းနာဟာတရွေ့ရွေ့ဖောင်းကြွသွားတဲ့သဘောပဲပိန်နာဟာတရွေ့ရွေ့ပိန်ကြသွားတဲ့သဘောပဲဆိုလို့ရှိရင်ငါပိုက်ငါငါပိုက်ဆိုတာဒီပိုက်ဆိုတာဒီရှိအောင်မလားရွေ့နေတဲ့သဘောမျှပဲရှေ့တွန်းရွေ့လာတဲ့သဘောနောက်ပြန်ပြီးတွန်းရွေ့သွားတဲ့သဘောမျှပဲဒါပဲသိမယ်မဟုတ်လား အဲ့ဒါလို့ရွေရှားသဘောဝါရောမျှသာပဲလို့သိရင်ငါဘိုက်ဖောင်းတယ်ငါဘိုက်ပိန်တာရှိအောင်မလားငါပါသေးလားအဲ့တော့လှည့်စားနိုင်သေးလားဘာကြောင့်မလှည့်စားနိုင်တော့ဟုတ်ကဲ့လားအဲ့ဒါကြောင့်ဆင်းရဲလွတ်လွတ်ဆဲကြောင်းကိုဘယ်လိုဖြတ်ရပါသနည်းစိတ်လိုမလိုက် ဖြစ်ပေါ်ကစူးစိုက်ရှုရသည်ဟုတ်ကဲ့လားကျိုးဆယ်ချောင်းဖြစ်တယ်ဆိုတာလောဘဒေါသမောဟဒီစိတ်တွေဖြစ်နေတာပြောတာမဟုတ်လားအဲ့ဒီကိလေသာစိတ်အကုသိုလ်စိတ်တွေဖြစ်နေတာဟာအသိမှားလို့လားအသိမှန်လို့လားအသိမှားလို့ဖြစ်တာဘာကြောင့်အသိမှားတယ်ဆိုအလှည့်စားခံရလို့ဘသူကလှည့်စားတာလဲဘာကြောင့်အလှည့်စားခံရတယ်လဲဆိုတော့အမှန်တိုင်းမသိလို့ ဒါကြောင့်လှည့်စားခံရတာအဲ့လိုလှည့်စားပြီဆိုလို့ရှိရင်တော့အဲ့ဒီကြိုးခေါ်တဲ့လောဘကာမရာဂကြိုးလည်းဖြစ်မယ်ပဋိကဒေါသကြိုးလည်းဖြစ်မယ်ဒိဋ္ဌိအတိမအမြင်မှကြိုးလည်းဖြစ်မယ်ဝိသိကိစ္စယုံမှတန်တရားကြိုးလည်းဖြစ်မယ်မာနထောင်လောက်တက်ကြတဲ့ကြိုးလည်းဖြစ်မယ်မဟုတ်ပေဘူးလားအဲ့ဒါတွေဟာအတိမှလို့ဖြစ်လာတဲ့ကြိုးတွေဒီကြိုးတွေဖြစ်ဖြတ်ခြင်းရင်အတိမှအောင်လုပ်အတိမှန်ခြင်းရင်ရုပ်ကိုရုပ်တဘာဝမျှပဲလို့သိအောင်ရှုနာမ်ကို နာမ်တဘာဝမျှပဲလို့သိအောင်ရှုအဲရုပ်တဘာဝမျှနာမ်တဘာဝမျှပဲလို့အရှိအတိုင်းသိပြီဆိုလို့ရှိရင်လှည့်စားနိုင်အောင်မလားမလှည့်စားနိုင်ဘူးမလှည့်စားနိုင်ရင်ခုနကြိုးတွေလာအောင်မလားအဲ့ဒါကြောင့်စိတ်လိုမလိုက်ဖြစ်ပေါ်ကစူးစိုက်ရှုရသည်ရုပ်လိုမလိုက်ဖြစ်ပေါ်ကစူးစိုက်ရှုရသည်၆ द्वार ၌ဖြစ်ပေါ်ကစူးစိုက်ရှုရသည် ရှုမှတ်မြဲလင်ယုံနာတွင်စိတ်ဝင်တည်ငြိမ်သည်ဒီတော့ရုပ်ကိုရှုမှတ်လို့ရှိရင်ရုပ်ပေါ်မှာပဲရှုမှတ်မှုကမြဲနေမယ်နာမ်ကိုရှုမှတ်ရင်နာမ်ပေါ်မှာပဲရှုမှတ်မှုကမြဲနေပြီဆိုရင် စိတ်ဟာငြိမ်းမလာဘူးလားအဲ့ဒါပြောတာရှုမှတ်မြဲလင်းယုံနံတွင် စိတ်ဝင်ဒီငြိမ်သည်ရှုမှတ်မှုမြဲတယ်ဆိုတာရှုမှတ်မှုမပြတ်ဖြစ်နေတာမပြတ်တလစဖြစ်နေတာရှုမှတ်မှုချင်းဆက်ဆက်နေတာအဲ့ဒါရှုမှတ်မှုချင်းဆက်ဆက်မိပြီဆိုလို့ရှိရင်တော့အရှုမှတ်ခံရုပ်ပေါ်မှာ စိတ်တည်ငြိမ်နေပြီနာမ်ပေါ်မှာစိတ်တည်ငြိမ်နေပြီစိတ်ဆိုးစိတ်ကိုစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှိရင် စိတ်ဆိုးစိတ်ပေါ်မှာစိတ်တည်ငြိမ်နေပြီပေါ့ ပြင်းတယ်ပြင်းတယ်လို့ရှိရင်ပြင်းတဲ့စိတ်ပေါ်မှာတည်ငြိမ်နေပြီပေါ့နားတယ်နားတယ်ရှိရင်နားတဲ့သဘောပေါ်မှာစိတ်တည်ငြိမ်နေပြီပေါ့တမာရီအာကောင်းတယ်လို့ဆိုလိုတဲ့အဲ့ဒါလို့တည်ငြိမ်လာပြီဆိုလို့ရှိရင်တော့သိပြီတဲ့ဟုတ်တာပေါ့မတည်ငြိမ်သေးရင်သိပါမလားသိပါပါဗျာတည်ငြိမ်တဲ့အခါကျတည်ငြိမ်တဲ့စိတ်ထဲမှာရှိတဲ့ဉာဏ်ကအာကောင်းမလားဟုတ်လားအာကောင်းလာတော့ဒါဖြစ်ရင်လှုပ်ရှားနေတဲ့သဘောမျှပဲရွေ့နေတဲ့သဘောမျှပဲလို့သိလာတယ် စိတ်ဆိုးတာရှိလို့ရှိရင်လည်းကြမ်းတမ်းတဲ့စိတ်ကလေးဖြစ်နေတာပဲလို့ဒီလိုသိလာတယ်အဲ့ဒီလိုသိပြီဆိုရင် အမှန်သီလားအမှန်သီလားဘာကြောင့်အမှန်သီလို့ပြောနိုင်လဲအရှိတဘာဝအတိုင်းသိတာမို့ဟုတ်တယ်မဟုတ်လားအဲ့လိုသိတာကိုပဲဉာဏ်အမြင်လင်းတယ်လို့ခေါ်တာမဟုတ်လားမသိဘူးဆိုလို့ရှိရင်ဉာဏ်အမှောင်ကျနေတယ်မှောင်ကြီးကျဟုတ်လား စိတ်တည်ငြိမ်လင်ယုံနံတွေညာမြင်လင်းတော့သည်ညာမြင်လင်းညာသိစိတ်ကလှည့်စားမရပြီအမှန်တိုင်းသိပြီဆိုတော့လှည့်စားလို့ရအောင်မလားမရတော့ဘူးလှည့်စားလို့မရရင်လောဘဒေါသမောဟစတဲ့ကိလေသာကြိုးတွေဖြစ်အောင်မလားကြိုးပါဖြစ်သွားတော့ပြတ်သွားပြီဆိုတော့တန်ត្រာတဲ့ခြီအောင်မလားခြီပါဘူးဗျာကြိုးမှမရှိဘဲနဲ့ခြီလို့ရမလား ဟုတ်ကဲ့လားမလှဲစားနိုင်ကြိုးဆဲတိုင်းမခိုင်ပြတ်တော့သည်ဟုတ်ကဲ့လားတနေ့တနေ့မှာသဘောတရားတစ်ခုကိုသူ့အကြောင်းကြိုးဆက်ဆက်ပြီးတော့အပြီးတိုင်ရောက်စေခြင်းလို့ကြော်ပြောလိုက်တာကြားရရကြံသေးတယ်ဟုတ်ကဲ့လားအဲ့ဒီကြံတာတွေခြံပစ်ခဲ့ပေါ့ဟမ်မခြံရဘူးလားမခြံရရင်ဘာလုပ်ရမလဲ ဟမ်ဒီနေ့တော့တော်ပြီပေါ့ဟမ်လေးနိုင်ထိုးတော့မယ်ဂိုင်းဆိုဆင်းရဲလွတ်လို့ဆင်းရဲလွတ်လို့ဆဲကြောင်းကို 靠。 ၌ဖြစ်ပေါ်ကိုက်စူးစိုက်ဖြူရသည်ဆိုတာဗာပြောတာပုံစံလေးတစ်ခုပြောသားမှာ6 द्वार ၌ဖြစ်ပေါ်ကိုက်စူးစိုက်ရှူရသည်ဆိုတာဥပမာ ကြားနာစသိသိမြာဘာတော့အဲ့ဒါအဲ့ဒါရှုမှတ်ဖို့ခိုင်းတာမဟုတ်လားနေ့စဉ်ဆိုနေတာမဟုတ်လားမြင်ကြားနာစတွေ့သိမြာမမားရှုရမည်မြင်ရင်ကြားရင်နိုင်ရင်မှုရင် မွေးရင်စားရင်ဝါရင်ရှုလို့လားသိကြရဲ့လားခမင်းတလောက်ဆိုဘယ်နှချက်ဝါရတော့ဘယ်နှချက်ဝါရအေးအဲ့ဒီကလေးကမရှိဘူးဆိုတာသိကြပြီဟုတ်လား ရှေ့နာသိတာပေါ့ဘယ်နှချက်ဝါရဲဆိုတာနော်ကဲနေ့ပြမေးမယ်အဲ့ဒါရေခဲ့ဟုတ်ကလားအဲ့ဒါမှပဲရှုမှာပဲဝါတယ်ဝါတယ်ချိုရင်လည်းချိုတယ်ချင်းရင်လည်းချင်းတယ်ဖိုင်ရင်လည်းဖန်တယ်ခါရင်လည်းခါတယ်ငံရင်လည်းငံတယ်ပေါ့ရင်လည်းပေါ့တယ်ဟုတ်ကဲ့လားရှုထီရင်ထီတယ်ဉာဏ်နဲ့ဉာဏ်နဲ့နုညံ့နုညံ့နဲ့ရှု တွေးရင်တွေးတယ်စဉ်းစားရင်စဉ်းစားတယ်စိတ်ကူးရင်စိတ်ကူးတယ်ရှုအဲ့ဒါဟာ6 द्वार ၌ဖြစ်ပေါ်ကိုင်စူးစိုက်ရှုရသည်6 द्वार မှာဖြစ်ပေါ်သမျှရှုဆိုသည်ဖြင့်မရှုရတာရှိသေးလားရှိပါဘူးဗျာအဲ့ဒီအတိုင်းသာဖြစ်ပေါ်သမျှသာစက္ကန့်တိုင်းမိနစ်တိုင်းရှုမှတ်နိုင်မယ်ဆိုရင်တော့ရှုမှတ်မှုမြဲမသွားဘူးလားမြဲပါဘူးဗျာရှုမှတ်မှုမြဲရင်ဘာဖြစ်မလဲ စိတ်တည်ငြိမ်လာမယ်စိတ်တည်ငြိမ်လာရင်ဘာဖြစ်လာမလဲအမှန်တိုင်းသိလာမယ်ဟုတ်ကဲ့လားအမှန်တိုင်းသိပြီဆိုလို့ရှိရင်တော့ဘာဖြစ်မလဲလှည့်စားလို့မရတော့ဘူးအမှန်တိုင်းမသိရင်နာလှည့်စားလို့ရမယ်ဟုတ်လားအခုနခရီးသွားတဲ့ပုဂ္ဂိုလ်လမ်းလမ်းနှခွတို့ရဲ့ လမ်းတစ်ခါတည်းတော့တလမ်းကတော့ဖုံနေတယ်တလမ်းကတော့မဖုံဘူးသူကဘ ਹੁ တ္တရရှိတဲ့လူဆိုတော့ဖုံတဲ့လမ်းဆိုတာလူသွားများတာအသွားများတဲ့လမ်းပဲအသွားများတဲ့လမ်းဆိုတာလောကမှာလူတွေကအကုသိုလ်စိတ်တွေပဲအဖြစ်များနေတာအဲဒါအကုသိုလ်ပြုတဲ့လူတွေကပဲများတာဖြစ်တော့ဒီလမ်းဟာအကုသိုလ်ပြုတဲ့လူတွေသွားတဲ့လမ်းမဖြစ်ရမယ်ဒါကြောင့်လမ်းဟာဖုံးနေတယ်ကဲဒီတော့အဲ့ဒီလမ်းသွားလို့မဖြစ်ဘူးဒီဘက်လမ်း လောကမှာကုသိုလ်ကတည်နေတာကိုဒါကြောင့်မလို့ဒီလမ်းမဲ့လိုက်မှပဲလို့ဟောသူနားလဲသွားမယ်နားလဲသွားပြီဆိုပဲလမ်းလိုက်မလို့မဖုံနဲ့လမ်းလိုက်ပြီဆိုလို့ရှိရင်တော့သူဓမြတိုက်ခံရအောင်မလားအဲ့လိုမဖုံနဲ့လမ်းလိုက်နိုင်တာဘာကြောင့်လဲအမှန်တိုင်းသိလို့ဟုတ်ကဲ့လားလှည့်စားနိုင်သေးသလားမရပါဘူး ဘာကြောင့်မလဲစားနိုင်လဲအမှန်တိုင်းသိလို့အမှန်သိကိုသမ္မာဒိဋ္ဌိခေါ်တယ်မဟုတ်လားသမ္မာအမှန်တိုင်းဒိဋ္ဌိသိမြင်မှုသမ္မာဒိဋ္ဌိမှန်တိုင်းသိမြင်မှုဟုတ်ပြီလားဒီတော့အရေးကြီးတာကဘာအရေးကြီးသလဲအလှည့်စားမခံရဘူးအလှည့်စားခံရလို့ရှိရင်ဖြင့်တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဖြစ်မလာဘူးလားဖြစ်ပါဘူး သက္ကာဒိဋ္ဌိအတ္တဒိဋ္ဌိဖြစ်လာပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆိုတဲ့အယူအဆပေါ်အခြေတဲပြီးတော့ငါသူများတဲ့သားတယ်ဟောဒါဖြစ်မလားဟုတ်လားဘာခေါ်လဲမာနကျိုးဟုတ်တယ်မဟုတ်လားငါအိမ်ကောင်းကောင်းလိုချင်တယ်ဟုတ်ကဲ့လားငါလာမထီနဲ့မီးပွင့်သွားမယ် ဟုတ်ကလားအဲ့ဒီလောဘဒေါသမာနတွေဘယ်ကနေဖြစ်လာတာသက်ကာယဒိဋ္ဌိကဖြစ်လာတာဟုတ်လားအဲ့ဒီသက်ကာယဒိဋ္ဌိအတိမအမြင်မှ ဖြစ်အောင်အလှည့်စားဘာလို့ခံရသလဲအမှန်တိုင်းမသိလို့ဒါဖြင့်အမှန်တိုင်းသိအောင်ဘာလို့ရမလဲသဘောပေါက်လား အဲ့တော့အဲ့ဒီရှုမှတ်မှုကကျဲနေရင်ဖြင့်စိတ်ကတည်ငြိမ်မှမလားတည်ငြိမ်ပါဘူးဗျာမတည်ငြိမ်ရင်သိပါမလားသိပါဘူးဗျာမသိရင်ဘာဖြစ်အောင်မလဲအလှည့်စားခံရအောင်မယ်မဟုတ်ပေဘူးလားအဲ့တော့ရှုမှတ်မှုကျဲရမလားစိတ်ရမလားစိတ်ရပါဘူးဗျာစိတ်ရလားမစိတ်ပါဘူးဟုတ်လား မစိတ်ပါဘူးအဲ့တော့စိတ်ဖို့လိုတယ်လို့သဘောပေါက်ကြလားပေါက်ရင်ဒီအချိန်ကစပြီးတော့စိတ်အောင်ကြိုးစားလိမ့်မယ်ဟုတ်ကဲ့လားမစိတ်ရင်တော့လည်းပဲတရေချောက်အောင်ပါပဲဟုတ်လားအမမစိတ်ရင်တော့တရေချောက်မယ်အမစိတ်ရင်တော့မချောက်ဘူးဒါကြောင့်မြတ်စွာဘုရားကတရေမချောက်တဲ့ဤမလှဲစားအလှဲစားမခံရတဲ့ဤကို